အခန်းကြီး42အငယ်1မှ6ယောဘသည်သာရဖျံအားပြန်လျှောက်သည်ကားကိုရိုဒီအလုံးစုံတို့ကိုတတ်နိုင်တော်မူကြောင်းကို၎င်းအကျံစီတော်ကိုအပေသူမျှမစည်းတားနိုင်ကြောင်းကို၎င်းအကျွန်ုပ်သိပါ၏ပညာမရှိဘဲအကျံစီတော်ကိုမိုက်စေသောသူက အပေသူနီတို့ရတွင်အကျွန်ုပ်သည်နားမလဲသောအရာတို့ကို၎င်း ကိုယ်တိုင်မသိအံ့ဩ၍မကုန်နိုင်သောအရာတို့ကို၎င်းပြောမိပါပြီ။နားထောင်တော်မူပါ။အကျွန်ုပ်လျှောက်ပါမည်။အကျွန်ုပ်မေးလျှောက်သောအရာတို့ကိုသွန်သင်တော်မူပါ။သိတင်းတော်ကိုအကျွန်ုပ်သည် နားနှင့်ကြားဘူးပါပြီ။ယခုမူကား၊ကိုယ်တော်ကိုမျက်စိနှင့်မြင်ရပါ၏။ထိုကြောင့်၊အကျွန်ုပ်သည် ကိုယ်ကိုရွံရှာပါ၏။မြေမှုန့်နှင့်မီးဖိုပြာ၌ထိုင်၍နောင်တရပါ၏ဟုလျှောက်လေ၏။ အငယ်9မှ9ထိုတို့သာရဖျားသည်ယောဘအားမိန်တော်မူပြီးမှတေမန်အမျိုးသားအေလိဖတ်အားလည်းတင်နှင့်တင်အဆွေခင်မွန်းနှစ်ယောက်ကိုငါအမျက်ထွက်၏အကြောင်းမူကားငါကြုံယောဘသည်ငါအကြောင်းအရာတို့ကိုဟုတ်မှန်စွာပြောတကဲ့သို့တင်တို့သည်မပြောတို့ဖြစ်၍နွားကြီးခုနှစ်ကောင်နှင့်တိုးဒီခုနှစ်ကောင်တို့ကိုယူပြီးလင်ငါကြုံယောဘထံသို့တွား၍မိမိတို့အဖို့မိရှုရရစ်ကို ပူဇော်ကြလော့ငါကျွန်ယောဘသည်တင်တို့အဖို့ဆုတောင်းရမည်သူ၏မျက်နာကိုငါထောက်မည်သို့မဟုတ်ငါကျွန်ယောဘသည်ငါအကြောင်းအရာတို့ကိုဟုတ်မှန်စွာပြောတဲ့ကဲ့သို့တင်တို့သည်မပြောသောအပြစ်နှင့်အလျောက်ငါစီရင်မည်ဟုမိန့်တော်မူ၏ထိုတို့သာရဖျားမှားထားတော်မူသည့်အတိုင်းတေမန်အမျိုးသားအေလိဖတ်ရှုအာအမျိုးသားဘိလဒနေမအမျိုးသားဇောဖာတို့သည်တွား၍ပြုကြ၏ ထာဝရဘုရားသည်လည်းယောဘ၏မျက်နာကိုထောက်တော်မူ၏အငယ်30မှ17ယောဘသည်အဆွေခင်မွန်းတို့အဖို့ဆုတောင်းပြီးမှသူခံရသောဒုက္ခအကြောင်းကို ထာဝရဘုရားသည်ပယ်ရှင်း၍အရင်ထက်နှဆသောဥစ္စာကို ပေးတော်မူ၏ထိုအခါသူ၏ညီကိုနှမများအရင်တိကျွမ်းသော သူများအပေါင်းတို့သည်သူထံသို့လာ၍သူ၏အိမ်၌သူနှင့်အတူစားတော့ကြ၏ သူအပေါ်မှာထာဝရဘုရားရောက်စေတော်မူသောဒုက္ခဆင်းရဲရှိသမျှကို အောင်းမေ၍သူနှင့်အတူညီးတွားခြင်းနှင့်နှစ်သိမ့်စေခြင်းကိုပြုကြ၏ထိုသူအပေါင်းတို့သည်လည်းငွေတပြားစီနှင့်ရွှေနှတောင်းတစ်ဖက်စီပေးကြ၏အငယ်၁၂မှ၁၉ထိုတို့ထာဝရဘုရားသည်ယောဘ၏ရှေးဖြစ်ဟံကို ကောင်းချီးပေးတော်မူသည်တည်းနောက်ဖြစ်ဟံကိုတာ၍ ကောင်းကြီးပေးတော်မူသဖြင့်သူသည်သိုး14000ကလအုပ်6000နွားရှင်1000မြဲမ1000ကိုရတတ်၏သား9ယောက်နှင့်သမီး3ယောက်ကိုလည်းရပြန်၏သမီးကြီးကယေမိမသမီးလက်ကခေစီသမီးငယ်ကကေရင်ဟောပုတ်အမည်ရှိသည်တပြီလုံး၌ယောဘ၏သမီးကဲ့သို့လှသောမိမတစုံတယောက်မျှမရှိ သူတို့၏အဘသည်သူတို့မောင်နှမများနှင့်အညီအမျှသူတို့အားအမွေဥစ္စာကိုဝေပေးလေ၏။ထိုနောက်ယောဘသည် အနှစ်တရာလေးဆယ်အသက်ရှင်၍မိမိသား၊မြေး၊မြစ်တို့ကိုပင်မြင်ရပြီးမှ၊အသက်ကြီးရင့်၍နေ့ရက်ကာလနှင့်ကြွယ်ဝသောအနိစ္စရောက်လေ၏။ယောဘဝတ္ထုပြီး၏။